ကျောင်းရဲ့ပြည့်နှစ်2020မေလ24ရက်ဒုရုံးဒီအမေရိကန်နိုင်ငံကဒီကုနီယာပြည်နယ်အမှုပရိမြို့မြန်မာနိုင်ငံမှာရာကျောင်းရဲ့ညီပြည့်နိုင်ပါတိချံဥပဒနာဝန်ရည်လက်စကံဝဲမှာမြင်ရပြီ ဘာသာရေးဉာဏ်တရားကိုရိုးရိုးသေးသေးရှိမှပေါင်းများအထုနေကြတယ်။ယောဂီတို့ရှင်များကိုဒီနေ့ဓမ္မဒါနမသဒါနဒီနေ့အားဖြင့်ပြိပန္နသုညဒေသနာတော်မှာဘုရားတရားရဲ့ဣရိယာပုထာပိုင်းကိုဒီနေ့ဘုရားပြိမှာတရားကိုပြိမှာဖြစ်တော့ ဝိရိယဒါပိုင်းဆိုတာဝိရိယဘုံ၄ပါးရှိမှပေါင်းများအတုဘုံဟောကြားထားတယ်တော်ပြပါဒီလိုပဲမြတ်စွာဘုရားကပုဏ္ဏဆံကိုရံပိကဝေပိဝိသံတော်ဝါဝိသံမေပိပါသံတိတိတော်ဝါတိတော်မေပိပါသံတိ

ဝါဘောလုံးဘောစေဘောပဲဘောစေဒီကိစ္စမီဒီဘောဒီဒီပါစတာဒီတိဒီဘောတိအောင်ရှိဒီတော့ဝါရတော်လေးဝါရလေဝါရတော့ရစေရမြရစင်ဒီတော့မီဒီရန်ဒီဥပိပါစနာမီတိဒီဘောတိအောင်ရှိနိဒေနဝါနိဒေနမီဒီပါစနာတိနိဒေနဝါထိုင်တော်လေးဝါတန် ဝါတယုခရိစေတံရထေစင်နိဗ္ဗာန်ကိုဒီထိုင်ဒီဘုံဝိပဿနာဒီတိဤမှာသိအောင်ရှိတရားတော်မှာတရားတော်ဒီမှာတရားမီဘာတရားတော်မြောင်စေတရားပိုင်တရားစီမူပြီးတရားတော်မီပြီးတရားမီဘုံဝိပဿနာဒီတိဤမှာသိအောင်ရှိသစ္စာတရားက ဝိရိယကို၄ပါးစလုံးရှိဖို့ဘွားပေါ်အထုပ်ပုံလေးကိုဆက်ပြတာဝိရိယကို၄မျိုးစလုံးရှိကောင်းတဲ့တရားတွေရသော်ဖြင့်ဘုန်းကြီးတို့ဘုရားဒါနများအခါဣရိယာပုဂ္ဂိုလ်သာသူညွှန်ပြပြီးအထုပ်စီရပါ ဒီသတိဉာဏ်ဉာဏ်တော်တိုက်စုကိရိယာကို၄ပါးစလုံးရှုမှတ်လို့ပေါင်းများလို့ဘာတို့ကိုလည်းလက်ဆောင်များညွှန်ကြားတယ်ဒီကိရိယာကို၄ပါးမှာနာမတိကကိစ္စတော်မှာကိစ္စမိတိပါစံအဲဒီဒေသနာတော်ရဲ့ သွားတဲ့အရေးအရာကိုသွားနေတာသိနေအောင်ကြည့်အောင်သိနေအောင်အဲဒီလိုသွားရင်သွားမှသိနေရမယ်ဆိုရင်ဒါပြမိမိတို့မှာသောတာပစ္စယရှိတယ်သွားမှသိရမယ်သမ္မာပုဂ္ဂိုလ်တွေလည်းတရားအမှတ်ထုတ်တဲ့ပုဂ္ဂိုလ်တွေလည်းသွား ဘောမှာသိနေတာဘောအသိဉာဏ်သားဖြစ်တဲ့ခုကြီးကိုစကြည့်တဲ့ဘဝလေးလည်းမြင်သိကြတာဒါလိုဘောမှာသိရုံနဲ့ကံတန်းဖြစ်ရုံလားဝိပဿနာဘာဝနာဖြစ်ရုံလားဆိုရင်အမေဘုရားကြီးတွေ့တာအဲ့ဒါကိုထာဂရဆရာကမေးပြီးတော့ပြေဝရူပစာနဲ့ နမနိတဟိဝရူပသာရဏတန္တရာယဝုပ္ပံဟုတ်ပါလေဘောရင်ဘာမှသိရဆိုတာသိရမယ်ဆိုတာမှန်ပါတယ်သို့တော်လည်းပဲအဲဒီလိုဘောရင်ဘာမှသိရမယ်ဆိုရင်မြတ်စွာဘုရားရှင်ရဲ့စကားပါဗာမဏေယမရှိမှတဲ့ပုဂ္ဂိုလ်များနဲ့ဉာဏ်သားဖြစ်တဲ့ ဝိညာဉ်ဝိသတိတွေဓမ္မတို့ရဲ့အလေးပါမတိမျိုးကိုရည်ရွယ်ပြီးဟောရတာဟုတ်ပါဘူးဓမ္မပုဂ္ဂိုလ်ရဲ့အတိအဒေဝရဝိနိသနာနာသတ္တဝါဒလေနာပဇရေတိအတ္တပညာနာဥပ္ပတိဒေဝဒနာဝတိပဇာနာဘာဝနာဝနာဟောတိ ဓမ္မပုဂ္ဂိုလ်ရဲ့အသည့်ဉာဏ်ပုဂ္ဂိုလ်ရဲ့အသည့်သတ္တဝါလာရိနာပစေတိတတ္တဝါဟုစွဲလန်းခြင်းကိုလည်းမပေါ်နိုင်ဘူးမပဲနိုင်ဘူးဘာသာဉာဏ်ပုဂ္ဂိုလ်ရဲ့အသည့်အသက်ကောင်လာကောင်ဖြစ်မှရှိမှုကမပေါ်နိုင်ဘူးဒါကြောင့်ဘုရားဌာနမှာဘုရားဌာနလည်းမဖြစ်ဘူးတိပ္ပဏဘာဝနာ သတိပညာဘာဝတာလည်းဖြစ်ပါတယ်။ဒါမှမဟုတ်ဒီကောင်းရင်ဘာမှပြည့်စုံတယ်သိရ။ဘုရားနဲ့မဟုတ်ဘူးသတိပညာဘာဝတာ။သူဘောနေတာငါဘောနေတယ်ဆိုရယ်ငါဆိုရယ်ဘာညာဆိုရင်းနဲ့ပါပုဂ္ဂိုလ်တော်ဘာဆိုရယ်ဆိုရင်းနဲ့ပါငါကြောင့်မကောင်းဘူးတရားမကောင်းဘူးစိတ်မကောင်းဘူးဒုက္ခကောင်းဘူး ငါသွားမယ်ဆိုတဲ့အနေနဲ့ငါသွားတယ်ဆိုတဲ့အနေနဲ့ဖြစ်ကြတယ်။ယောက်ျားမိန်းမသွားတယ်ပုဂ္ဂိုလ်သားတွေသွားတယ်ဆိုရင်အသိဉာဏ်သွားတယ်။အဲဒါကြောင့်ဘာမှမလုပ်ဘူး။သတိဉာဏ်ဘာဝနာလည်းမလုပ်ဘူး။လူတရားရှိမှနေတဲ့ယောဂီများရဲ့အသိအရသတိပေါ့။ဒီမှာသာပါလာဝိပ္ပိယ ဇာနနာတပိပါဒနိဝဇယတိဘဒ္ဒပညာဥပ္ပါဒေတိဗုဒ္ဓနိစေဝတတိပ္ပန္နဘာဝနာသဘာဝနာသဟောဒီတရားရှိမှအထုံနေတဲ့ယောဂီပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်များသိနေတဲ့အသိကြတော့တော့ရင်ဘာမှမသိတဲ့အသိကြသာဓုပါဠိပစေတိ အဲ့တော့ဟိုတော့စွဲလို့လည်းပဲဟောနေတယ်။ဘာတဲ့ပညာဥက္ကဋ္ဌိငါဆိုရင်အဲ့ဒါစွဲလို့လည်းပဲပြင်နေတယ်။ဒါကြောင့်ကမ္မထာနေစီဝကမ္မထာနေတတိပညာဘာဝနာဆိုတတိပညာဘာဝနာလေးဘုရားမှာပုဂ္ဂိုလ်ရဲ့တရားမရှိမှပဲနဲ့ဘောဟန်ဒီရဲ့တတိ တရားရှိမှပြီးတော့သွားနေတယ်မသိသိချင်းပြုဓမ္မပုဂ္ဂိုလ်ရဲ့အတိဟာဘာသူရောများမိမှာပုဂ္ဂိုလ်တ attva ဆိုတဲ့အစွဲကြီးနဲ့ပါတရားရှိမှနေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိကြတော့အဲ့ဒီဘာသူရောများမိမှာဆိုတဲ့စွဲမပါတော့ဘောခြင်းနဲ့စိတ်ငြိမ်းကြောင့်ဘောမှုဆိုတဲ့ယုံကြည် အဲဒီကောင်းတဲ့အလေးကိုရောက်ပြီးပြည်ပြည်ချာချာရှိဖို့လိုပါဒီဝေကမှာလည်းပြည်ပြည်ချာချာစုစုဆက်ဆက်ရှိပါအပ်တယ်ဒီနေ့ကျေစုဆိုင်ဆိုင်ရှိမှလို့ရှိရင်ဒီဘေးငါတော့တာလည်းမဟုတ်ဘူးဒီတော့တာလည်းမဟုတ်ဘူးယောက်ျားမိန်းမတော့တာလည်းပုဂ္ဂိုလ်တော့တော့နေတာလည်းတော့နေတာဒီကယူကြီးကတော့ သိနေတာတွေကစိတ်ဆိုတဲ့နာမသိစိတ်ဆိုတဲ့နာကတော့ဉာဏ်ကိုရုပ်ကြည့်တယ်ခန္ဓာကိုယ်ရည်ရည်များရဲ့အရှိကိုရည်ရည်ရည်ရည်သွားတယ်ဒီလိုတွေကိုဒီချာချာဉာဏ်နဲ့ဈဉာဏ်မှာကောင်းကောင်းရှိမှနေတဲ့ပုဂ္ဂိုလ်ကဒီချာဉာဏ်နဲ့အဲဒီကောင်းမှုနဲ့စပ်ပြီးတော့မိဘဝင်သုံးဖြစ်ပေါ်တယ်ဒီကိုယ်ဝိစ္စတိပဲလို့တော့တယ် ကိုယ်မျိုးစစ်ပြီးဘယ်သူတော်တယ်သတ္တကမဏဘယ်သူဤသွားမှုဤဝိရဏမျိုးစစ်ပြီးဘယ်ကြောင့်ကြောင့်သွားတယ်မိငုံဘယ်သူသွားတယ်ဘယ်သူဤသွားမှုဤဘယ်ကြောင့်ကြောင့်သွားတယ်သူမိအဲ့ဒီမိငုံတော်မှာနဘာတဲ့မိငုံကိုယ်မျိုးစစ်ပြီးဘယ်သူသွားတယ်ဘုရားမိငုံ နာမောစီတတောဝဟုလောတတောဝပုဂ္ဂိုလ်တစုံတရာမိညာနာပစ္စည်းတော်နာကိုဘယ်လိုသွားလဲဆိုတော့ပုဂ္ဂိုလ်ကတော့တော့နေရမှာကတ္တကပဏံနဲ့ဝေဒူရိပွားမှုပဲ။အဲဒီမိပါလေပဲ။မြတ်သက်တဲ့စီတတော်ဘုရားတော်။တတော်ဘုရားဇုံတရားပြည့်ညံ့နာပွားမှု ဝိနိဗ္ဗာန်ဉာဏ်စတိဒီနာမတော်မင်းဝင်တာဘယ်ကြောင့်ကြောင့်သွားတယ်လဲဆိုရင်မင်းဝင်တာစိတ်ဓာတ်ကရိယာဝါယောဓာတ်ဝိပါဒစိတ်ကပြီးပါတော့တောင်းတင်းလှူရှားမှုဒီဉာဏ်လှူရှားခြင်းကြောင့်ဖြစ်စေပြီးသွားတယ်နောက်ဆုံးမင်းဝင်မှာဝိကရဏဖြစ်စေဘယ်ကြောင့်ကြောင့်သွားတယ် စိတ်နဲ့ဝိညာဉ်မှာရောက်တာဒီဝိပါဒိနဲ့စိတ်ကလှုပ်ရှားမှုမျိုးစိတ်ကပြုရတော့စိတ်ကပြုရတော့တောင်တင်းလှုပ်ရှားမှုမျိုးဝါရောက်တဲ့နေရာပြန်နိုင်ရှာစိတ်ကတော့ညင်လာတယ်ဆိုရင်စိတ်ကစားဝါရောပါလေရွေးချယ်ပြန်နိုင်တောင်တင်းအဲဒီကြတော့မှ ဖြစ်စီပြီးပွားမှုဆိုတာဖြစ်တယ်ဒီကောင်းတဲ့နာမှာဒီကိုကိုယ်ရုပ်ခြင်းကဉာဏ်ရကနေတတော့နေစေလို့စိတ်ကထားတော့ပဲဆိုတဲ့ကံမှာဒီပေါ်ရောက်တဲ့တွေကဒီပြည့်ပြည့်ပြည့်ရှားပြည့်ရှားတော့ဘောရဲ့ကံမှာလည်းဒီတိုင်းဒါကိုအိမ်ဝဇာတာဒီတရားရှိမှနေတဲ့ယောဂီကဘယ်လိုသိလဲသိတယ်ဆိုတော့ပိဿာမီဒီစိတ် ပွားမယ်ဆိုတဲ့ဉာဏ်စီတော့စိတ်ပုဂ္ဂိုလ်စတိရှိဥစွာဖြစ်ပေါ်တယ်။ဒီလိုတည်းများပွားမယ်ဆိုရင်ပွားနေတဲ့စိတ်ကစဖြစ်ပေါ်။ဒီကံပွားမယ်ဆိုတာလည်းဒီစိတ်ကဖြစ်ပေါ်။ဒီကိုမြင်မယ်ဆိုတာလည်းဒီစိတ်ကဖြစ်ပေါ်။ဘလို့ကိုသွားမယ်ဆိုရင်ဒီစိတ်ကဝေကျေစုလို့သွား ဘယ်ကျေစုစည်းကိုတော့ရမယ်ဘယ်ကျေစုကြောင့်ကိုတော့စတယ်စိတ်ကနေပမာဆုံးဖြစ်လို့ဒေသမီးစိတ်ကတော့မြေကြီးကြံစီတော့စိတ်ဒီဘုရားစိတ်ရှင်းဥသာဖြစ်ပေါ်စိတ်ကရှင်းဥသာဖြစ်ပေါ်ဒါတို့စိတ်ကဝါယစနစ်ပြီးတောင်းတင်းလို့ရှမ်းဖြစ်ပေါ်စိတ်စိတ်ကတော့နေတာလေတော့ဒီဝါယုတ်နဲ့ဒီစိတ်စာဝါယုတ်နဲ့ဒီနော် ဝိမံနာဝဲမှုကနေဖြစ်တာလေဝါယောအဲ့ဒီကံပြင်းလုံးကမှုတွေကလေဝိညာဉ်တွေကာယဝိညာဉ်ကိုပေါ်တယ်ဟောဒီကံကမှုကြီးဒုက္ခမတတ်တိသူဘာဝိညာဉ်ကိုပေါ်တယ်ဒုက္ခမတတ်တိသူဇမေတိဖြစ်ပေါ်စီတယ်ဝါယောတွေကဒုက္ခမှုဖြစ်တယ်အဲ့ဒီတော့ဒုက္ခမှုဖြစ်တာလည်းပြရတော့ စိတ်နဲ့ဝိရိယဝင်ရောက်တယ်လို့ပြောတယ်စိတ်ကပြီးပါတော့နောက်ပြန်လူပြမှုဉာဏ်အလူပြခြင်းကြတက္ကနာတက္ကယတာဟောဒီဒီဘုံလုံးဤဥပဒါကြောင့်ရှိဘက်တို့တည်းနဲ့ဆောင်သွားခြင်းဥပဒါကြောင့်ဝိနည်းဟာရှိဘက်တို့တည်းနဲ့ဆောင်သွားခြင်းဗမဏတိဘောခြင်းမူ၏ဥစ္စတိပုစုဝါဒ သူ့ရဲ့အဓိပ္ပာယ်လေးကိုရှင်းပြောလိုက်လို့ရှိရင်စိတ်ကတော့ကျင်လို့ယုံကြည်ပြောရမယ်။ဘောရင်နေတာကစိတ်၊ဘောနေတာကယုံ။ဖြစ်နေမှာငါဆိုတာရှားပြီးတယ်ပေါ့။ယောက်ျားမိန်းမဆိုတာရှားပြီးတယ်ပြီးတယ်။ပုဂ္ဂိုလ်တ attva ဆိုတာရှားပြီးတယ်ဘယ်နေရာမှာရှားပြီးလဲ။စိတ်ကတော့ကျင်လေစိတ်ဆိုတဲ့နာမ်တရားလေးကတော့ အဲဒီမှာစိတ်ကစားဝါရောတဲ့ဒုက္ခမှုတတ်ပြီးပြီးတော့ဟောဒီခန္ဓာကိုယ်ကြီးဒီလိုလုံးရှေ့ကိုဒီပြင်းပြင်းပြင်းယူယူယူတဲ့ကြောင့်စိတ်ကတော့ဒီလိုယူပြီးတော့ဘောကျင်တာဘယ်လိုစိတ်ဆိုတဲ့နာတရားလဲဘောနေတာဘယ်လိုဆိုရင်ဟောဒီယူပြရတယ်ဒါကြောင့်ဒါမျိုးကိုဆောင်ဝင်ပြီးနေတာစုပြတယ်ဘောကျင်ကကနာ ဝရေဟံကယောသူမဟုတ်ငါမဟုတ်သူမကနာနေနေရံယုံနေသိပညာရှင်ဝရေတုဝါကျေနာရတ္တ ဓမ္မလေနိုင်ငံရှိဘူးလူမဟုတ်ငါမဟုတ်ဘာသာနာနဲ့ကျုပ်ဉာဏ်ယုံနေတဲ့ဉာဏ်ရှင်းဝိုင်းတုတ်လို့ဝိုင်းကတော့နာဝိုင်းပြိချတုတ်ဒီဥစဉ်စီကိန်းနဲ့ဒီမှာလည်းပါ အဲ့ဒီလိုလုပ်လို့ပြောလို့ရှိရင်ဒီတော့နေနေစိတ်နဲ့ကြောင့်ဝါမှုစီတဲ့ဒီလိုဖြစ်နေလို့ပြိဿကဘာပေါ်လို့လဲ။ဒါကလည်းဘောပါ။ဒါလည်းဒီမှာစိတ်ဆိုရင်လည်းပြန်နေတာ။ဒီစိတ်ကဝါရုံရုံကိုတော့ဗန်ဒန်ဒီကိုရှိကိုပြင်းနေနေပြီးပြီးတော့ကျုပ်ကြီးကတော့။အဲဒီမှာငါတော့ဘာပါ။ယောက်ျားမင်းကတော့ ပုဂ္ဂိုလ်သတ္တဝါသွားတာစိတ်ဆိုတဲ့ဉာဏ်တရားတွေကတော့ဒီလိုဟောဒီယုံကြည်သွားတယ်ဉာဏ်နဲ့ယုံဉာဏ်နဲ့ယုံကိုပွင့်ရပြီးပြီးပါစိတ်ဉာဏ်တရားတွေကတော့ယုံကြည်သွားဟောဒီကာလကိုဒီမှာစိတ်ကဥစ္စာဉာဏ်ဉာဏ်တော့လည်းစိတ်ကတည်းရခြင်းနေဆိုတာလည်းစိတ်ကလည်းရခြင်းဘောခြင်းနေဆိုတော့လည်း စိတ်ကပဲတော့သိခြင်းနဲ့ပြောတော့လည်းစိတ်ကပဲစိတ်ကပဲယုံကြည်ရတော့ပါနေပြီးတော့တိုင်းဒါကြောင့်နန္ဒကင်းတွေစိတ်ကိုင်းတွေရုပ်တွေလုပ်ရပြီးစိတ်ဆိုတဲ့နာမကိုကင်းဒီယုံကြည်ကနာရဲ့အခိုင်အတန့်တိုက်လို့နေတယ်ကျုံဒါကြောင့်ဘုရားယုံကြည်များဈဉ္ညာသွားနေတဲ့တာမန် တရားမရှိမှတဲ့ပုဂ္ဂိုလ်ရဲ့ဘဝမှုမျိုးနဲ့မတူဘူးယောဂီရဲ့ဘဝဟာသိလာတဲ့ဉာဏ်နဲ့မတူဘူးဟိုကဘာတော့မေယောဇာတော်လူကြီးကတော့ပုဂ္ဂိုလ်တော်အဲ့ဒီအစွဲရင်းနဲ့တော့သူယောဂီကတော့အစွဲလုံးဝပြင်းပြီးတော့ဘောဇဉ်နဲ့စိတ်ဉာဏ်တရားကြောင့်ဘာမှုဆိုရည်ပြုဘူးဘောဇဉ်ကစိတ်ဉာဏ်တရားလမ်းကတော့ဘောဇဉ်ကဒီကံဒီပြန်ပြီးတော့ အဲ့ဒီမှာယုံနဲ့နာမှုပုံပေါ်ရရပြီးသွားတယ်။ဒါကြောင့်ဆံတဝိပဿနာတရား။အဲ့ဒီလိုဝိပဿနာဉာဏ်နဲ့သိဉာဏ်ပြီးပေါ်လာ။အဲ့လိုပေါ်အောင်ဒီနေ့ညာရှောက်တဲ့အခါမှာဒါကဘုရားတို့ဒီယုံနဲ့နာမှုကိုသိမှုကြီးပြောပြတာ။နောက်ဆက်နေပြီးတော့ရှင်မဘောင်းနာအရိမိတ်ကကြတော့ဒီမှာပြည့်တဲ့ဘောဂိတိကိုမြင်ပုံများတွေ့တယ်။ အခုအခြေခံအစပြီးတော့ဘုရားပထမအဆုံးပြီးပြီဘောဉာဏ်နဲ့စိတ်ဉာဏ်ကြောင့်တော့ဘာမှဆိုရယူပြီးဖြစ်နေတာပဲပြီဘောနေတာငါ့ကိုညောချမ်းပြီးမှတော့နေတာညောချမ်းပြီးမှညံ့နေတာမို့ညောချမ်းပြီးမှထိုင်နေတာမို့ညောချမ်းပြီးမှဖြစ်နေတာမို့ဒီမှာဉာဏ်နဲ့ရုပ်ပဲသိချင်တာလည်းပဲဉာဏ်နဲ့ရုပ်ပဲတဏှာနဲ့ဉာဏ်နဲ့ရုပ်ပဲရရှိတာလည်းဉာဏ်နဲ့ရုပ်ပဲဘောနေတာလည်းဉာဏ်နဲ့ရုပ်ဒီဉာဏ်နဲ့ရုပ် အဲ့ဒါလေးကိုသိသိချင်ချင်ဉာဏ်နဲ့ပြောတာဘယ်လိုဉာဏ်နဲ့ဝင်တိုင်ဖို့လဲဘယ်လိုကျေးဇူးတော်ရှင်ပါလိမ့်ဆရာဘုရားကြီးကဈဉ္ညာလျှောက်ပြီးတော့ရှိပါဝိသံတော်ဝါဝိသံမိတိပ္ပသံတာတိဝိသံတော်ဝါသောတော်လိဝါသောလိဒီဝါသောတော်ဘောဇေဘောပဲဘောဇေဒီဝိသံမိတိသောမိဝေပ္ပသံတာတိတိဝါပိအောင်ရှိ သွားတဲ့မူရာလေးကိုသိတယ်အဲ့လိုသိနေမှာဘယ်လိုဘာကိုသိရပါလဲမသိရသွားနေတာငါတို့ကိုပြန်ပြီးမှသွားတာမဟုတ်ဘူးရုံးနေတာသွားဒါပေမဲ့စမတိသူဒီချရှိပြီးတော့ဒီလိုကြီးကြီးကြီးကြီးကြီးကြီးကြီးနေတဲ့သဘောသုံးခံကြပေးနေတဲ့သဘောတွေမှာရုပ်တယ်အဲဒီရုံးကတမ်းပေးနေတဲ့သဘောကိုသိနေတဲ့စိတ် နာတရားဝေရကယူတရားမြင်မဲ့တာဘယ်လိုပြီးဖို့မလို့ဈေးညာရှောက်နေတာဘာလဲရေရစီမတိစရာလည်းရဲ့ခြေတန်းလမ်းကိုတစ်ချက်မှတ်ပြီးရှောက်ဘူးဓမ္မပြုကြဒီကနေ့တစ်ချက်မှတ်ပါလက်ရှိနားနေညာတန်းတဲ့ပြည်ကြီးနားနေအဲဒီမှာစာပေမှာတော့ဒီကိစ္စတော့ဒီစာပေဒီပါသနာဒီပေါ်ရင်တော့ဘုန်းကြီး ဘာနေဘာနေကြည့်အဲဒီဘာနေဘာနေကြည့်ရတဲ့ပြည်ကြညာတော့လေလှုပ်ရှားမှုစီကိုပြပြပဲနဲ့ပေါ်ရန်ကပဲဆက်ပြီးတော့သွားတယ်မြတ်ရှင်နဲ့နေဆိုတာလည်းမတော်ဘူး။ဒီရှင်နဲ့နေဆိုတာလည်းတော်တယ်။ဒါကြောင့်ယောဂီဦးဒီချက်ရှိတာမှတ်တယ် ကျေးဇူးရှင်ဆရာတော်ဘုရားကြီးဘောရကမှာခြေလမ်းနဲ့ခြေလမ်းလေးကိုမိနာပါလိတက်ပြီးဒါကိုတစ္ဆာပညာလို့ခေါ်တယ်မိနာပါလိတက်ပြီးတော့ရှိမှာမိနာမှာဘာလို့ရှိရင်သိပြီးတော့စူးစမ်းပါပဲမိနာပါလိပါလိုက်တယ်ဒီမှာစူးစမ်းလို့ပဲဘာဒီပေါ်မှာပူပြီးတော့ကြောက်ပါအဲ့လိုကြောက်ပါမှာ ဘယ်ကျေနပ်နေကြမှာများတယ်ဘယ်ကျေနပ်နေကြမှာပဲနော်အဲ့ဒီကောင်ရှိဘယ်ညာလမ်းတွေဘယ်လမ်းတွေဆိုရင်မှဘယ်ဆုံးကောင်းလို့ရညာဆိုင်ပိုင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီလိုဒီလိုအချိန်လေးချိန်လေးပို့ပြီးတော့ခလို့အဲ့ဒီအမှတ်ကိုနိုင်နေပြီဆိုတဲ့အခါကျတော့မှရှေ့လက်ချက်မှကိုပြုမှာ ဘုရားမေကဝင်နေတာပဲရင်းနေရပါတယ်။ဒီရကနေပြီးတော့ယောဂီကသိပြောနေလို့ဒါမှရှိတဲ့ပုဂ္ဂိုလ်ကမိမိကိုနှုတ်ပြီးပြောလိုက်။အဲဒီလိုနှုတ်ပြီးပြောလိုက်တဲ့စီနဲ့ဉာဏ်နဲ့ပြလာနေဆိုတော့မှတ်ဖို့ပြည်မလို့ပဲနဲ့မှတ်လိုက်တော့အမှတ်ကိုနေတော့အဲဒီလောက်ကိုစိုးစိုးနေနေမှတ်နိုင်နေပြီဆိုတဲ့အခါကျတော့ ရှေ့ကိုညှို့ပြီးတော့ကြွားတယ်ချတယ်ဆိုရင်အချက်ပါပြုမယ်ကြွားတယ်ချတယ်ဆိုတာလည်းမကြံမိကြွားတာလည်းကြံမိချနေတဲ့ကတာပါကြွားတယ်ချတယ်ကြွားတယ်ချဒီပုံမှာအဲ့ဒီနှစ်ချက်မှကလည်းနိုင်နေပြီဆိုတာရှေ့ကိုဘုံချက်မှပြုမယ် ငန်းနေနေဆိုရင်ဆိုတော့သိရတာဆိုပြီးလုံးလာရတော့မှဒါလေကြောင့်မို့ချမ်းမို့မမှတ်ဘူးမဟုတ်တော့ဘူးမမြင်မှာတော့စစ်စစ်ငန်းနေတယ်ဒါလိုငန်းနေပြီဆိုရင်ခါကြတော့မှဒါရှိဘူးသုံးချက်မှလည်းဒီမှာရှိဘူးပြီးတော့ရသုံးချက်မှလည်းတော့ရခါကြရကြတယ်ဒီမှာတစ်ချက်မှတစ်ချက်မှတော့ မမြန်တော့ဘာလို့မမြန်တာကိုကနှင်းနှင်းလေးပြောတာလားဟုတ်စိတ်ရဲ့စူးစိုက်အားဒီပေါ်မှာပုံပြီးအာရုံစိုက်ပြီးနှင်းပြောရတယ်ဆိုရင်အဲ့ဒီပြောတဲ့ပုံမှာအာရုံစိုက်ပြီးတော့စာနေစုံပြီးကတယ်လမ်းရင်လမ်းရဲ့ပုံမှာသတိကတာချမ်းရင်ချမ်းနေတဲ့ပုံမှာသတိကတာအဲ့ဒီလိုတတိယမြဲနေတော့ပတ်တယ်ဆိုတာ 哦，这个应该提供了，刚刚。ပြောတဲ့ကံပါလည်းကြည့်ပြီးနားတဲ့ကံပါလည်းကြည့်ပြီးရှားတဲ့ကံပါလည်းကြည့်ပြီးအဲဒီလိုမှပြောလာတဲ့သဘောကိုသိတာသဘာဝလေးကိုသိတာနားရင်နားလိုက်တဲ့သဘောသဘာဝလေးကိုသိရှားရင်ရှားနေတဲ့ဒီချိန်မှာသဘာဝလေးကိုသိတာ ဉာဏ်နဲ့ကြည့်လိုက်ရင်ကြည့်တဲ့သဘာဝလေးတွေဉာဏ်နဲ့ပြီးတော့နေနေတော့လည်းငါမျိုးချာတယ်တော့လည်းငါမျိုးချတယ်ဆိုရင်တော့ဘုလိုလိုရဘုလိုလိုပါမသိဝိပဿနာရှိတယ်ဆိုတာပြီးလို့ရှိတယ်မေယယောမိညာဝိပဿနာရှိတယ်ဆိုတာဘာဖြစ်လို့လဲပြီးလို့အဲ့ဒီပြီးမှုဆိုရင်ဉာဏ်လေးပေါ်မှုဝိပဿနာရှိ အဲ့ဒါပြည့်ရခံပါလေဒီကဲတဘာဝနံပါတ်1ကတဘာဝလက္ခဏာရင်းနဲ့ရှောက်နေတဲ့ခံပါလေတဘာဝလက္ခဏာကြီးကြီးတာအဲ့ဒီတဘာဝလက္ခဏာကြီးကြီးအောင်ပြည့်စုံပြည့်တတ်ပြီးရှိနေတဲ့ပုဂ္ဂိုလ်ကြတော့ပြင်းပြင်းရင်းဒီမှာဒီမှာဒီကြွလာတယ်ကြွဘူးကကြွကြွဘူးကကြွကြွနေတယ်နားနဲ့နားနဲ့ ကျန်နေနဲ့ဘာလို့မေးမို့ဒီအဲ့ဒါနိုင်နေနေပြီဆိုတဲ့အခါကျအမှန်တည်းသိကောင်းပြီးတော့နိဗ္ဗာန်တရားကြီးပြင်သွားပြီဆိုတဲ့ယုံကြည်ကြတယ်ဘုရားဆရာကတိကျတိကျမှတ်တည်ပြီးပြီနောက်ပြီးတော့စိတ်ရဲ့ဥစ္စာလေးပေါ်လာတယ်ဒီချန်စူးစမ်းပြီးတော့ရှိမှဒီပေါ်မှာစူးစမ်းတာ ကောင်းလာတဲ့ယောဂီကြတော့ဈဉ္ညာရှုပ်တဲ့နေရာမှာနေပြီးကြောက်ပြီးမကြောက်ခြင်းနဲ့စိတ်ပြီးတော့ဗလံပေမာနာဉာဏ်နဲ့စိတ်ပြီးရှိတော့ချက်ပေမာချက်ပြီးနဲ့စိတ်ပြီးရှိတော့အဲဒီလိုစိတ်ကြီးပေါ်လာရင်စိတ်စိတ်ဆန္ဒလေးတွေပဲဒုတိယပြန်ဆိုင်ပြီးရှိမှရတယ်အဲဒီဈဉ္ညာရှုပ်တဲ့ရှိမှတဲ့စံပုံတွေကလေးကိုသိကြရအောင် ဝေဒညာနကြည်ပြေတံခြေလန်းစိတ်ပါစေဝေဒညာနကြည်ပြေတံခြေလန်းစိတ်ပါစေသုတိပါ Thank you. 对哟，今年他们的庄里面不多，也是一个不积极又结了。人家说的不光啊，你是有啊，不是啊，有。 မျက်စိကတောင်မြောက်ဝေးဝေးရမရှိရဘူးပါးစပ်ကစကားပြောပြီးပေါ့မျက်စိဘက်ကိုတောင်ပြရလို့ပါးစပ်ဘက်ကိုဟောဒီခန္ဓာကိုယ်ကြီးရဲ့ဒုစရမှုတွေဖြစ်အောင်ပဲလေသဘောဝိညာဉ်ကိုနေနေအောင်ပြုလုပ်ပိုက်တယ်လက်ကိုတွဲလမ်းချပြီးတော့ဆောရမ်းပြီးတော့ဆော Leviyan şey bacı baymayı ne bacı baymayı. Her levi bayı bir ona şu zikâ. Şu mayame arıbı de niyacı beci boma zikâ tu katabilir. Yok tabiye. Her adama niyacı namuye sa sundiyor. Veci namuye sa sundiyor. ဒီဝါပြေတော့စာပိုင်းလေပိုင်းမသိရစာပိုင်းဆုံးပိုင်းတွေကိုမသိလေပိုင်းမသိညာနာနဲ့ကာနာကလေးမသိဝေနာနဲ့ကာမနဲ့နာကလေးမသိအဲ့ဒီပုံမှာသိနေဘူးအဲ့လိုရှိရစရာလည်းသိနေအောင်သူကျန်ပြန်စာပြီးဒီကံရရှိအဲ့လိုရှိရတာကလည်းမသိစီကဟိုဒီဒီမကြည့်ပါနဲ့ ရှိပြည့်ပြည့်ပြီးကိုကြည့်ပါဘူဒီမကြည့်ဟောဟောရှိပြည့်ပြည့်ယူကြည့်တယ်ရီဘူဒီမကြည့်ဟောရှိပြည့်ပြည့်ယူကြည့်တယ်ရီရှိပြည့် Then you see these uh, whole sheep going on up. She would be down by the upper jiva. Then the whole chap. Be down here. ကြည်ရမှာပဲရေဘာဟုချက်ဘေးကောင်မြတ်ကြည်ရမှာပဲဘေးကောင်ချက်ကြည်ရမှာပဲရေဘာဟုချက်ဘေးကောင်မြတ် ရုပ်ရည်ကိုရှင်းအောင်လုပ်တယ်ဈေးညာသွားတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေဒီတိုင်းဒီကလာမှုတစ်ချင်းပါလေညာတတ်တယ်ဒီနာနေအဲဒီမဆိုင်ကြီးနဲ့တော့ပဲဆိုဝိစီကဟိုဒီရှင်းတာပြီးကြည့်တယ်ရှင်းပြီးတော့ကရှင်းပြီးတော့ကပြောတော်လေးချာကိုမိမိဒီဓမ္မယုံထဲမှာရှောင်နေတယ်မှာဒီတိုင်း နေရတာလို့ဘာလို့အမြင်ကိုတွက်ဆောင်လို့ဆိုရင်ဒီတိုင်းမြင်ပါချက်ကိုယ်ရင်းကြည့်တယ်ဘာကြောင့်ကြည့်နေလို့ပြောရလဲစိတ်မြင်ရတဲ့အာယုဒီစိတ်ကြီးပြန်နေပါစေတရားရှိမှတည်းဆိုတာဒီစိတ်ကလေးကိုဘယ်မှာမကောင်းအောင်ကိုယ်ခန္ဓာမှာပဲနေအောင်စူးစိုက်ပြီးရှိပွားနေတာဖြစ်တယ်ဒီစိတ်ကလေးကိုချိန်ဘောဇဉ်ရမှာတော့လူနေရမှာတော့တန်းနေရမှာကြောင့်စိတ်ကိုချိန် အဲဒီလိုယုံကြည်ပါမထိမ့်မဲ့မျက်စိကိုကိုကြည့်ကြည့်ကြည့်ကြည့်မြင်တဲ့အာရုံစိတ်တွေရမြင်တဲ့အာရုံစိတ်တွေရပါပြီဆိုရင်ကတော့ဒီမှတ်နေတော့တာမိမိရဲ့ဉာဏ်နဲ့ဉာဏ်နဲ့ကိုသိပါနဲ့ဒါကြောင့်မျက်စိကိုလည်းပဲဒုထိပ်ပေးတာစက်ကုန်လို့ဒီစားတာဒီအနေစိုးစားတော့လေဆိုရင်လည်း သင်္ကေတမှလူပေါင်းကဈေးညာရှိဘယ်မှမကြည့်ကိုယ်ပေါ်လေးနဲ့ဒီနေ့ပိုင်းပြီးတော့ပဲချစ်ပါချစ်ပါချစ်ပါတွေ့ကြပြီးတော့ခြေလိုက်ခြေလိုက်ဘယ်လားတစ်ချက်မှဘယ်လားတစ်ချက်မှလုံးဝနေညာလန်းဒီဘယ်လားဒီညာလန်းဒီတကယ်ကိုဘာဝနာကုသိုလ်စီကိနဲ့တော့ဘုရားဘုရား ဗာညာစီရဲ့ပုဂ္ဂိုလ်များရဲ့စွမ်းဒီကိုတန်ကြီးမှာတက်တယ်ဒီလိုရှိမှမင်းရဲ့တော့ဒီဒီကံရတာဟာပုဂ္ဂိုလ်ရှင်တွေကိုပြီးတော့ကျူးများတယ်ဒီဝမ်းတဲ့ပုဂ္ဂိုလ်တွေကိုကျူးများဘာကြောင့်လဲဆိုတော့ရှိမှပဲရှိမှပဲပြည့်နေတာမဟုတ်ဘူးဘာကြောင့်မှစိတ်ကြီးနေနေနေရှိဘာစိတ်ကဘဝတော့ဘူးပြည့်နေတာပြည့်နေတဲ့ပုဂ္ဂိုလ်ကယူရတာ အမြဲဆုံးပြုလို့ရပြီဘုရားသာသနာမှာအမြဲဆုံးအမြဲဆုံးတရားဒါကြောင့်မြတ်စွာဘုရားမြတ်စွာဘုရားပြည့်ပြည့်မပြင်းအောင်လုံးဝမြတ်စွာဘုရားရဲ့တာဝန်ကြီးတာရှိရကိုတိမတ်ပတ်တာ။ယဟန်ပုဂ္ဂိုလ်ရဲ့တာဝန်တိမတ်ပတ်တာ။ဘုဘုရားဘုရားစီနာမှာပြ။ရှိမှပဲရှိမှပဲတည်ငါတည်ငါပဲ။သမုတ်စီရမှာပဲ။ ဒရင်ကဒရင်ကလေးပဲနေတာဖြစ်တယ်အဲ့ဒီဒရင်ကလေးပြနေတာဘုံဘုံဝင်တယ်တတိဥစီရဲ့စိတ်နဲ့ရှိမှနေဘူးဒါနဲ့ဘောချက်တယ်ဘောချက်တယ်နေရာကုသိုလ်စိတ်တွေဖြစ်နေတယ်သူကလည်းကုသိုလ်ရှိတယ်တကယ်ကိလေသာပြင်းနေတဲ့ညာနာပုဂ္ဂိုလ်ရဲ့သူကသလိုပဲသူတွေ့ရတယ်ဒါကြောင့်ဘုန်းကြီးရ ဇုံမမွေးကြပြီဆိုရင်လည်းဘယ်မှမကြည့်ဘူးဘယ်မှအားရစိုက်ကိုယ့်ရဲ့အမှတ်တရကိုတော့သူကြည့်သူကြောင့်ရစိုက်ရှိဇုံမမွေးဒီတိုင်းလည်းဒီတိုင်းပုံမှန်လေးကိုဝေးဒီဘာလို့ရအောင်ဒီမှာဈေးညာဒီမှုရှားပါပဲဈေးညာမှန်တယ်ဘာလဲကောင်းတယ်ဘယ်မှာဟိုးပြီးကြည့်ရအဲ့ဒီဟာမှနိုင်နေတာ မြန်မာမြန်မာဟိုတိုင်းနဲ့လာပြီးဆိုရင်ဒီဆိုတော့လည်းမချမ်းပါဘူးကြွားတယ်။အဲဒီမချမ်းပါတော့တိုင်းနဲ့ပဲပြုတ်ပြီးတော့လူချမ်းပါကြွားတယ်။ကြွားတာနဲ့တော့ဒါကတော့လည်းပဲချဲ့တယ်။တခြားလည်းကြောက်။တခြားလည်းကြောက်ပြီးပါပဲ။ရုပ်ရည်ဘူး။ ရုပ်ကြီးရဲ့ဉာဏ်ကဥပဒနာဉာဏ်ကပေါ့တကယ်တမ်းမကြသေးဘူးဆိုရင်မှတ်ဒီလိုနေနေဘာလို့ဖြစ်ဖြစ်ဘာလို့ဖြစ်ဖြစ်ဉာဏ်ဖြစ်ဒါကြောင့်မှတ်တဲ့ပြန်ပြောရတာနဲ့ခြားတာပြောတာနဲ့ပြောတယ်လို့ပြောစီခြားတာနဲ့ခြားတယ်လို့ပြောစီဒီမှာမှတ်သိကြည့်တယ်ညာနဲ့ဘယ်နဲ့ဒီလိုနဲ့ညာနဲ့စာနဲ့မှတ်စီဘယ်နဲ့ဒီလိုနဲ့ တစ်ချက်ပြကြအဲဒီအမှတ်တွေကတစ်ချက်ပြကြပြီးမြဲနေပြီဆိုရင်အဲဒီစီလေးမှာအမှတ်ကိုသုံးပြတူမှာကြွားတယ်လမ်းတယ်ချကြွားတယ်ဆိုတာနဲ့ဘဝကြောင်းမှုတွေတစ်ချက်ဘဝလမ်းလိုက်တာနဲ့လမ်းတယ်ဆိုရင်ဘာပြီးနေတစ်ချက်ချနေလိုက်တာနဲ့ချတယ်ဆိုရင်ဘာပြီးနေတစ်ချက် အဲ့ဒီလိုစုံမှန်းတက်တက်တက်တက်ကြာအဲ့ဒီကုန်းကျက်မှလေးပဲဆိုတဲ့ဟုတ်စုကြည့်မယ်ယောရာနန္ဒာချာလာဒံဝိချာစုပါပေယောရာနန္ဒာချာလာဒံ 回家吃饭了，明天上班了。嗯，我天啊，啊，李斌今天走了，今天在这里去工作。昨晚的，是不是没事？给他弄一 Lagame Nande Zulema Sigi Chavita Bolis. Chanagame Chave Zulema Via Chavita Save Su Save Vayaka Pavolis. Elimu Blom Javiri Chajama. Mane Lushi Kaje Neye Doye Sa. Masegi Umye Lis. ကိုယ်ကဘုရားသာမောရဲ့ချိန်မှာလည်းရှင်းမနေတော့မြင် ဆိုတာလည်းလေးချက်မှန်ဒီမှာဉာဏ်ရှိမှလည်းဈဉ္ဉဏ်ကြီးပြီးပြီဆိုအဲဒီဈဉ္ဉဏ်ကြီးပါတော့ပြီးချတဲ့လိုလည်းဉာဏ်လေးမှာတော့ပြင်ပါဆိုရင်လည်းနေမှုတွေကပြင်ပါနေမှုတွေကတော့ပြင်အဲ့လိုဒီလိုကြာကြာလေးလို့ဒီပုဂ္ဂိုလ်ဟာရှိမှဒီပုံမှာရှိတဲ့ငြင်းပါပြီဆိုတော့လည်းလည်းအပြည့်အဝကိုနှုတ်ပြရင်တောင်မှအမှန်တူတယ်လို့ ဒီတော့မြန်မာလူရေးနဲ့ဒီမှာစွန့်နေနေပြီ။အဲဒီကမှယောဂီကစိတ်ရဲ့ဥစ္စာတွေသိတာ။အဲဒီလိုစိတ်ရဲ့ဥစ္စာတွေသိတယ်ဆိုတာစိတ်ရဲ့ဉာဏ်ကမာရီဉာဏ်ပါသိတာ။စိတ်ရဲ့ရောင်းရကပြီးဟိုရောက်ဒီရောက်ဟိုတွေ့ဒီတွေ့ဟိုဉာဏ်ဒီဉာဏ်ဟိုတွေ့ဒီတွေ့စီပဲမှသိတာ။ကိုရှိမတဲ့အာယုံမှာစိတ်အနေနဲ့ကြာလာလို့ဆိုရက် ဒီလိုမျိုးဒီဝနာတရားဘဝနဲ့ဒီဝနာတရားပြင်းပြီးဒီလိုချင်းလေးမှာစိတ်ကူးလေးပေါ်လာအမြဲတမ်းပေါ်နေတာဘယ်လိုလဲဒီလမ်းနဲ့ဒီလမ်းနဲ့ပေါ်လာဘယ်လိုလဲပေါ်ရင်စိတ်ကူးလေးအဲ့ဒီစိတ်ကူးလေးပေါ်လာနေတယ်ပဲအဲ့ဒီစိတ်ကူးစိတ်စာလေးမှာဖြစ်ပြီးတော့ပါတာဆိုကြည့်မယ် မကြောက်ရင်ကြောက်ခြင်းစိတ်အစဉ်ပြည့်ရင်ရှိပါလေရှိပါလေမကြောက်ရင်ကြောက်ခြင်းစိတ်အစဉ်ပြည့်ရင်ရှိပါလေရှိပါလေရှိပါ သူ့ရဲ့စလုံးမှာဖြစ်ပါနေတာနော်ရောကျင်စေကလေးပြလာရင်ဖြစ်စုမသိရင်ရှိဖို့လိုသေးတာရောကျင်စေကဝင်လာတာကမသိရင်ဖြစ်နေလို့ရှိတယ်ဒီလိုကမပေါ်ဘူးရောကျင်နေရောကျင်နေနာကျင်နေနာကျင်နေဖြစ်လို့လို့ဘယ်လိုဖြစ်ရလဲ ကြောညင်စီလေးပေါ်လာရင်ထင်မှာကြောညင်စီလေးမပေါ်ဘူးဆိုရင်ထင်မှာအဲ့ဒီတိုင်းမှာနာညင်စီလေးပေါ်လာရင်နာညင်စီလေးထင်မပေါ်လာရင်ထင်မှာဆိုကြည့်တယ်ဗလန်ခင်နှမ်းခြင်းစေရစင်မိမရဲ့ကျူပါလေဗလန်ခင်နှမ်းခြင်းစေရစင် သိလျင်ရှိပါသည်မာနိဒီကနေ့ကာမလေးရံတကယ်တရားဓမ္မလေးအားဒီထဲမှာအာရုံစိုက်နေပြီဆိုတော့ဘယ်ရည်စီကို

ဒီအဲဒီလိုကြောက်ရွံ့တာကချမ်းသာကြမင်းဘုံကျမ်းမှာနိုင်ငံငင်းငင်းမှတ်နိုင်ပြီဆိုရင်ဒီစိတ်ကြီးပေါ်ပေါ်လာဒီတော့ရှောင်းနေပေါ်လာလို့ဒီပေါ်နေတဲ့ရှင်ပေါ်ကိုယ်သူကြောင့်ရစားပြီးမှတ်နေလို့ပေါ်တယ်မှာအဲဒီလိုဖြစ်ပေါ်လာရင်ကြောက်နေမှာကြောက်ခြင်းစီပြီးဖြစ်ပေါ်လာရင်ဖြစ်ပြီးတော့ကြောက်ခြင်းစီပြီးတော့တက်ရှိ ဗလံမေမာလံဉာဏ်စီကိဖြစ်ပေါ်လာရင်ဉာဏ်စီကိပါတိကျ။ဒါကြောင့်မြန်မာချက်ဉာဏ်စီကိပေါ်လာရင်ဒီချက်ဉာဏ်စီကိပါတိကျ။တကယ်လို့ဒီပြောဉာဏ်နဲ့ချက်ဉာဏ်နဲ့စိတ်မပေါ်ဘူးဆိုရင်ချက်ပြီးရှိဖို့လိုလိမ့်တာ။ဘယ်လိုလို့ပြောရလဲ။နားလေးချလိုက်တာပဲရှိတယ်။ပြောရလဲနားလေးချလိုက်ဒါကဘုရားကိုယ်ကိုများ ဒီတရားရှိမှတဲ့ဒီမှာရေမှာသံဃာရေမှာဆံဆံသံဃာရေမှာဆံဆံအဲဒီဘုန်းကြီးတရားတွေစိုးစားကြပြီဆိုရင်တော့အများနဲ့ဘယ်လိုပြောရလဲစိုးစားတဲ့နေရာကလည်းပဲအလံဝေးရဘာဖြစ်လို့လဲဘူဝိစနေနဲ့ဆိုတော့ပေါ်အောင်ချက်ရတာဒါဆိုရင်ရောက်ပြန်လို့ဆင်ញရတာဆိုတော့ခြေကတိတ်ပြီးတော့လောက်ကြတော့မှဆို ဒီစွမ်းစားသွားခြင်းတွေမှာတော့ဂျီလာနဲ့ဂျီလာနဲ့ကိုတန်းတန်းရှင်းဖို့လုပ်နေတယ်ဘယ်မှမကြည့်ဘူးဘယ်မှအာရုံစိုက်ကိုယ့်ရဲ့အမှန်ကြီးတော့မသွားအောင်ဒါလို့ဆိုရင်ဟိုကဝိညာဉ်တန်းတဲ့ပြုလို့ရှိနေတယ်ပဲတရားများတွေဖြစ်တယ်ဒီယူစိတ်တွေတို့မှလည်းပြုလို့ရပြုံးရတယ်ပြုပြရတယ်ဒါကြောင့် ဘောရကဈေးနဲ့သုံးစားရဘောရကတစ်ချက်မှန်တော့သုံးစားရကပြန်လာပြီဆိုရင်တော့လေတစ်ချက်မှန်လည်းရတယ်သုံးချက်မှန်လည်းပါတယ်ကိုယ်ရောက်ပြန်လာတယ်ဘုရားဒီဓမ္မယမောဈေးနဲ့ဒီရောက်ပြီဆိုရင်ဒီတိုင်းအဲ့မှာသုံးချက်မှန်လို့ဒုမှန်နေပြီဆိုတဲ့ဘုရားအဲ့ဒီသုံးချက်မှန်ကိုရအောင်ပြန် ဒီဘက်မှာတစ်ချက်မှတစ်ချက်မှမနိုင်နေဘူးတော့ဒီလွတ်လွတ်နေရဆိုရင်တော့အဲ့ဒီတစ်ချက်မှတစ်ချက်မှလို့ဒီကပြန်ဒီထဲမှာလည်းယုံကြည်တဲ့ပုဂ္ဂိုလ်တွေပါပါအသက်60ကျော်ဘောရဆရာဆိုရင်ကိုယ်ကံကကိုယ်နိုင်ဘူးကဲဒါကြောင့်တစ်ချက်မှလည်းနော်ဒီလိုဆုံးဒီကြည့်ရပုဂ္ဂိုလ်ဘောမင်းတစ်ချက်မှဒီလိုမျိုးမှဒီမှမယ် အဲ့လိုယူမများလည်းမှတ်နေတယ်ငါလည်းမှတ်ပဲဆိုရင်တော့အဲ့ဒီမှာစိတ်ကံလာတာကြည်ကြည်ပြုပြီးတော့ဒီကြည်ကြည်ပြုပြီးတော့ဒီပူယူပါတယ်အဲ့ဒါကိုညာကိုယ်လည်းပြုနေပြီးတော့လို့တယ်ဆရာတော်ခိုင်းလို့လုပ်တယ်လို့ဆိုတော့တဲ့ငယ်တဲ့ပုဂ္ဂိုလ်ကြီးကိုယ်ဟာကိုပြုစားတယ်တဲ့ကြီးတဲ့ပုဂ္ဂိုလ်ကြီးရုပ်စေကြော်ပြီးတန်တော့ပြောမှာတော့ကိုယ်ဟာကိုတစ်ချက်မှတလားတစ်ချက်မှမပြောပြီး အညီနာဉာဏ်ကြောင့်ရှိတယ်အညီနာဉာဏ်ကြောင့်ရှိတယ်အဲ့ဒီလိုမှတ်ရင်လည်းဓမ္မလေးနဲ့ပြည်တယ်ဥပါဒနာဉာဏ်ဖြစ်တယ်လူစင်းဉာဏ်ရှောက်တယ်ဆိုတာမိမိရုပ်ဉာဏ်ဒါကြောင့်ဒီရှောက်တယ်ဟုတ်ဒါလေးမေးလို့ပေါ့ဓမ္မလေးပြည်ဖို့ဉာဏ်ဖြစ်ဖို့ရှောက်တယ်လမ်းလျှောက်တာပဲစဉ္ညာလျှောက်တာတတ်ပြောခြင်းနဲ့မပြီးဘူးစလုံးပေါင်းနဲ့မပြီးဘူးလမ်းလျှောက်တယ်ဆိုတာညောင်းပြေလျှောက်တာ ရင်းညာရှင်းလို့ဆိုတာဓမ္မလေးကျေကိုညာပြရှုပ်ဒီလိုချင်းအဲ့ဒီလိုချင်းပဲပြန်သွားအဲ့လိုဓမ္မလေးပြဖို့ညာပြဖို့ရှောက်နေရင်လည်းသူ့ဟာသူမြောင်းပြတော့တယ်ကျေကိုညာကျေပြန်ဖြစ်သွားတယ်ကိုယ့်ရဲ့ရွေးချင်းကဈေးညာရှောက်ဈေးညာရှောက်တဲ့ကကြတော့ဓမ္မတမဲ့ရှောက်ရမှာလားဆိုတော့မဟုတ်ဘူးမမှန်ကလေးနဲ့ရှောက်မှတ်စီကလေး Devo segnare in altri con mamma seguita. Per segnare per segnare con mamma seguita. Con mamma seguita. Per lui, pensa che poco ne segna sempre poco per un po' c'è. Pensa che poco quando il mondo è neanche di qua. Segna sempre poco gli amici di solo mi ha. Nella vicenda. Pensa che poco ne segna sempre poco လမ်းရောက်တဲ့ပုဂ္ဂိုလ်ကကိုယ်လေးဒီလုံရှားရတာမျိုးဆိုဈေးနဲ့ရောက်တဲ့ပုဂ္ဂိုလ်ကကိုယ်လေးကိုကြည့်တယ်။အဲဒါမဒီဘုံကြီးကိုယ်လိုရုပ်ဉာဏ်ကိုကြည့်ရရင်ပုဂ္ဂိုလ်ကဒီချာဈေးနဲ့ဆောင်နေတယ်ဆိုတာဒီပုဂ္ဂိုလ်ကဟောဘူးလားဆောင်နေတယ်ကိုယ်ရမ်းတယ်။သူ့ရဲ့သွားတာကိုကြည့်လိုက်တယ်ဒီဲ့ဒါကြောင့်မို့တရားရှင်းမှနေတဲ့ပုဂ္ဂိုလ်များလက်ဆောင်တဲ့ပုဂ္ဂိုလ်လက်ဆောင်တဲ့ဗမေထားလို့လည်းမနေပါ ဈဉ္ဉံလျှောက်ဈဉ္ဉံလျှောက်ပြီဆိုတာဉာဏ်ဉာဏ်တလားတစ်ဖြောင်းမဲခုတ်ပြုတ်ခုတ်ပြန်လျှောက်တာဈဉ္ဉံပေါ့ဒီကြောင့်ဒီဥပဒဝါနေတာမျိုးမဟုတ်ဘူးဒီမှာတရားလေးရှိရလေးဒါကဘလာပါလေးရှိရှိရလေးကဗီလန်တန်လန်နဲ့ပုံပါဟုတ်ပြုံကောက်ပြန်မှတ်တည်နေတော့ဒီချင်းကိုဒါစေကမဟုတ်ပြုံပြန်နေခြင်းညာရှောက်ခြင်းပေါ့ အဲဒီဈေးနဲ့ရှာခြင်းအပြင်စိတ်ပြည့်နေမှုပမာတိကိုလည်းရရှိပါတယ်။ပမာတိတော့နေလားဆိုတော့အစလုံးကပြောတယ်။ဒီရင်းဒီရင်းရွေးနေတဲ့ဘောဒါလေးကိုမြင်မဲ့တဲ့ကြောင်းပြောလိုက်တဲ့အခါမှာဘယ်လိုဘယ်လိုသိသွားလဲ။ပြောလိုက်တဲ့အခါမှာဘယ်လိုဘယ်လိုသိသွားလဲ။ရှာနေတဲ့အခါဘယ်လိုဘယ်လိုသိသွားလဲ။ ဲလိုသိကြပြီးရှိမှတ်တဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်လေးတွေပေါ်ပုံလေးကိုဒါကြောင့်ဒီနေ့တော့ဈေးဉာဏ်ရှာတဲ့ရှိမှတ်ပုံလေးတော့ဟောပြီးပြီ။အဲလိုရှိမှတ်ပုံလေးကိုနားလည်ပြီးစေဘောဟာလမ်းရှောက်တယ်လို့ပြောတော့ဈေးဉာဏ်ရှောက်ဈေးဉာဏ်ရှောက်တာဓမ္မလေးပဲဖြစ်တယ်ဥပဒနာဉာဏ်လေးဖြစ်တယ်ဉာဏ်ဉာဏ်လေးပြီးတော့ဣရိယာပုညပြီးတော့ခြံတဲ့နေရာမှာလည်းပဲ ကြာရှည်သွားရမ်းချွေမှုပြင်းပြင်းမဲ့တန်တယ်ပေါ့ပဋ္ဌာန်းဣရိယာပုဂ္ဂိုလ်ကိုဉာဏ်အထောက်အကူဖြစ်သွားတယ်ဒါကြောင့်ဘုန်းကြီးယောဂီများမှာဒီချင်းမှလည်းပဲဖြစ်စီဒီချင်းမှလည်းပဲဖြစ်စီဘုန်းကြီးမှလည်းပဲဖြစ်စီရှိမှတဲ့ကံတော့ဒီဒီချာချာ true ဘာယူဆိုင်ပြီးတော့ရှိမှဘောများအားထုတ်မယ်ဆိုရင် အဲ့ဒီဘုရားဈဉ္ညာရှောင့်နေရင်းနဲ့ပဲဒီဒီမေမှုမှာနေတယ်။ထိုင်ရှုမှတ်တာတဲ့ဈဉ္ညာရှောင့်ရှုမှတ်တာကဗမာလိကိုလည်းမဖြစ်စေ။ဗမာလိဖြစ်ရင်လည်းကိုရှင်းပြတဲ့ဗမာလိရတာတဲ့ဗမာလိတွေလည်းကိုပြီးခိုင်နေစေ။ဈဉ္ညာရှောင့်ခြင်းအပြင်ယုံနာဖြစ်ဖြစ်ကိုကောင်းကောင်းကြီးဉာဏ်နဲ့သိ ဘာမှမဖြစ်ဘူးဆိုတော့ဘာမှမဖြစ်ဘူးစိတ်ငြိမ်နေလို့ဒီနေမှုရနေတယ်လို့ရဒီရုပ်ရဲ့ဒီဘာဝအနန္တရဲ့ဘာဝဒီဘာဝရဲ့ဘုံမှာဒီအဲဒါကြောင့်ဈဉ္ညာရှာဖြစ်မှခြင်းဟာဓမ္မာတိကိုလည်းဉာဏ်ဉာဏ်ဖြစ်စေတယ်လို့ဝိပဿနာဉာဏ်တွေကိုလည်းဉာဏ်ရှင်းရှင်းလင်းလင်းကြီးကိုဝိပဿနာဉာဏ်ဖြစ်တယ်ကိုလည်းသိရတော့တယ်ကြပါ ဥရိယောဂီများပဋ္ဌာန်ဣရိယာကိုဈိညာဣရိယာကိုချိန်ကြီးပြီးတာအဲဒီပြီးကြတဲ့အချိန်တိုင်းမှာဒီလိုဈိညာကြီးရောက်ရင်လမ်းလျှောက်ကလေးမျိုးပဲဒီကိဈိညာပထမကြီးပြောင်းမြန်ပြောင်းဇဘကနာကိုငြိမ်းတကွေကိုပိုက်ကြတယ်ဟောအကောင်းရဲ့လူချမ်းမှုတွေပဲမျက်စိကလည်းဟိုဒီနေကြည့်တော့ဝဇ္ဇကလည်းဘုရားမှာ အဲဒီမှာရှိမှတဲ့အာယုံမှာလည်းဒီခြေလမ်းလေးခြေလမ်းလေးပေါ်မှာရှိစိတ်ကြီးမြဲပြီးတော့ပြီးမရအောင်ကျိုးမှာဘာများအတူတူလို့ရှိရင်ဈေးညာဆောင်ရင်လည်းရုံးနေတာကိုဒီပါဈေးညာဆောင်ရင်လည်းအကြောင်းတွေယူဆက်ဆက်ဖြစ်နေတဲ့ပြည့်စုံမှုပေါ်တော့ဘုံနဲ့သိတာဈေးညာဆောင်ရင်လည်းဒီရေပြားနာတရားတွေရဲ့ဘုံကြီးကဖြစ်ပြီးတဲ့လူတွေရဲ့ဘော်ဒီကိုယ်တိုင်ညာတတ်မှုပေါ် ဉာဏ်လေးစိတ်နဲ့ရင်းကျက်ပြီးလို့ဆိုတော့ဘယ်ညာဝင်ညာဆက်ရောက်ပြီးတော့လေးမှာဟောပြီးလိုက်ပါဒါကြောင့်ဘုရားယောဂီများမြတ်စွာဘုရားစီကဝန္တန်ကြီးကတိုင်းနေဣရိယာပုတစ်ခုလေးကိုပဲလေဘုရားတို့ယောဂီများကိုဣရိယာပု၄ပါးသလုံးကျုပ်ဘွားကိုအထုပ်ပုံလေးကိုဒီလိုပို့ချပြီးဘုရားဆဝရဝိဘဝိဝိဧသံတော်ဝိသံမိတိပဒနာတိ ဒီဘဝဒီဘဝမိတိပါဇာနာတိဒီဘဝနိဒီဘဝမိတိပါဇာနာတိတရားနာဝတရားနာမိတိပါဇာနာတိဝေကဝေဟတော်များမှုจิตတာတို့ကုလသာပရရှုမပွားများအတုကိုမဘနေဥပါဝိကုမြန်တိဝါတရားအတုနေတဲ့ယောဂီပုဂ္ဂိုလ်သည်ဧသံတဝံသောသုံးဒီဝါသောပေမိဝါသောရုံသောစေသောတိုက်ဝါစီမူမိ ပေသမိတိတောတိဟူ၏သောသန္တာတိသိဤဝါမေအောင်ရှိပါလေ။ပိတိဤသောဘဂဝါတို့ဘုံတော်တခင်တရားရှင်ကိုယ်တော်ရဲ့ကြည်ပေ။ဘောဇံကောင်းစွာမသွေဟောကြားတော်မူခဲ့ပါလေတည်း